ပြီးတဲ့အတွက်ဘဝသတ္တကဒုက္ခကြီးတယ်လို့ပြီးတော့ဘဝဘာမှနိစ္စသမ္မတကနာဘဝသမာဒုက္ခဘဝနိစ္စမိတ္တကနာအဲ့ဒီတဏှာတွေမှမရှိတဲ့အခါကျတော့ဘဝလေကနဲ့တိတ်မရှိတဲ့အတွက်ပဲဘဝအတွက်မရှိတော့ဒီဘဝမှာပဲရောရနာရချုပ်ပြငြိမ်းပြီးတော့ဒုက္ခကတိတ်တဲ့ပုဂ္ဂိုလ်တွေအဲ့ဒီပုဂ္ဂိုလ်တွေကိုသိမှဘဝကပုဂ္ဂိုလ်နောက်ဆုံးဘဝဖြစ်နေတဲ့ပုဂ္ဂိုလ်အဲ့ဒါလို့ နောက်ဆုံးတော့သုမဘိကသာဖြစ်ပြီးတော့ယဟမဖြစ်ရမယ်ပုဂ္ဂိုလ်တောင်းမှပဲရှိတာအာရုံပြည့်နေတာသိစေတော်အရေကပฏิပဒါတရားမဂ္ဂစတာကျင်တရားလို့သိတာပါတာအထုတဲ့လို့အဲဒီသိတာပါတာအထုတဲ့တရားအရှိန်တွေဟာဒီဘဝမှာအရှိန်ကောင်းလာလို့မလို့ဖတ်ပြီးတော့အလားတနဲ့ဉာဏ်လေးတောက်ဖွယ်ဟာအရှိန်အရှိန်ပြည့်လားအရှိန်ပြည့်ပြီပါခဲ့တဲ့တမန်ပါမှပဲ မှာစိတ်ကလေးတစ်ချက်ညှင်းနှားလိုက်တာနဲ့မပါတဲ့ဒုက္ခကိုကောင်းကောင်းကြီးရောက်တယ်။ဒီမှာဒုက္ခကလည်းပဲအဘိဓမ္မာကဆန္ဒမပေးဘူး။ဟုတ်ပါလား။အာအကျဉ်းမလာလို့ရှိတာရဲ့ကိစ္စဒီဘဝတောင်ကျတော့ဘဝရှိရှိတောင်ရ။အရာမှာအာမေတ္တာပါရမလား။အဲ့ရှိတာကျင်နာတဲ့စိတ်ကြောင့်ဖြစ်ရတဲ့အကျိုးဒါလည်းဆန္ဒမပေးဘူး။အဲဒီတော့ဒီဘယ်လိုလဲ သာရယသဘောပါလာတာဒီဘဝမှာဖြစ်တဲ့ဝိမာနဲ့စိတ်ကြောင့်ဖြစ်တဲ့အကျိုးတရားပဲအချမ်းသာမပေးဘူးဉာဏ်သာဖြစ်ထွက်ရအရှိန်ပြည့်ပါရမီပြည့်နေတာပဲအချမ်းသာမပေးဘူးဒါကြောင့်မလို့ဉာဏ်နဲ့စိတ်မဖြစ်ပြီးလို့ရတရားရေးကြည့်တယ်ဉာဏ်နဲ့စိတ်ကျွန်တော်တွေ့ရကြည့်တယ်တွေ့ရတာမှလည်းပဲတော်တော်လို့ရေးကြည့်တယ်အဲဒါ နာရလို့များလူကိုကိုယ်ကိုသိရမည်ကိုယ်ကိုသိခြင်းများလူရှင်နေကိုသိရမည်ဟုတ်ပါလားစေချမ်းသာရလို့များလူကိုကိုယ်ကိုသိရမည်ဆို Thank you. မပင်သေးတဲ့အချိန်မြတ်စွာဘုရားမြတ်ကပြန်မပင်သေးတဲ့အချိန်မှာမာရဏမင်းရဲ့မှာတရားတရားဈေးနာကလမ်းမှာရပ်ပြီးတော့လမ်းမလမ်းမှာကြည့်တယ်လမ်းမလမ်းမှာကြည့်တယ်မာရဏမင်းရဲ့ဆိုတာအဲ့ဒီအခါတော့မြို့တော့ဘယ်လိုမျိုးလဲဆိုတော့အခုမာရဏမင်းရဲ့အောင်းကတော့လမ်းကိုပိတ်ကျတာဒီပြရတယ်ပြောတော့မြို့အောင်းကတော့ရှင်းတယ် လမ်းဘလောက်ပြမလဲဆိုစိုက်သားပစိုးစိုက်သားမစင်းတက်တက်တက်ဆောင်ရတယ် တာသိပြီဆရာတော်နဲ့ချောလိုက်တာလုံရတော့အမျိုးသားကလည်းချောမျိုးသမီးကလည်းလှစိတ်ကအမေဒီကနေ့မှမနေတော့စိတ်ကမှလည်းမြည်လိုက်တာရှင်နဲ့မြမေးမလာတော့လေအဲ့တော့တကယ်ကိုမြည်လာတယ်သိပြီလို့ကြည့်တော့ အမျိုးသားတော်တဲ့အမျိုးသမီးကိုဟောကြည့်နေတာဟောကြည့်နေတာကတော့မလို့ချွဲတယ်ဒီလိုမျိုး မဲ့ရာမှာတတ်မဲ့ဖြစ်မှာမှာတတ်မဲ့ပဲဆိုလို့ရှိရင်တတ်မဲ့ကောင်းတာတတ်မဲ့ဖြစ်ရာမှာတတ်မဲ့ပဲဆိုရင်ဒါတမမောပါမတတ်မဲ့ဖြစ်တာမှာတတ်ပြီးတတ်မဲ့ပဲဆိုရင်ဒီတမမောပါဒီဒီဒီအမှန်တကယ်ပုံစံကြီးရတဲ့ဒီဒီဒီပုံစံကြီးတော့ကြာပြီးငါပစ္စည်းတွေငါပစ္စည်းတွေနဲ့ဘလောက်တတ်နိုင်နေကြတာကမှလည်းပါဒီနေ့ရေးတယ်တော့အမှန်တရားကြီးပြတရားတော့တော့ပါပေါ့ ဆံလာတော့သူကအိမ်မှာရှိတဲ့သမီးရဲ့ပုံစံကြီးပဲမလေးပုဂ္ဂိုလ်ကြီးတွေသာသနာရအောင်ပါတယ်အဲ့ဒါတော့ဒီကသူကဒီကိစ္စပတ်ပြီးနေတော့ဒီကမှတော့ပါအဲ့ဒီမှာကမိမိကမိပါတဲ့သံဃာတော်ကတော့သူကကမိပါသံဃာတော်ကတော့ဝိပနာလောကမပိကြဘူးဒီမှာလည်းမကြည့်ရတဲ့လောကမတရားလောကအဲ့ဒါနဲ့ပဲဖြစ်တယ်ဒါနဲ့ဒီလိုက ဆိုးရတဲ့ပုဂ္ဂိုလ်ကလည်းဘယ်လိုလဲတော့ပုံစံတိုင်းဖြစ်နေတာမှာစိတ်ကပြဟာဒုက္ခလာတယ်။ဟာဘုရားကဒီကဒီကတန်းတဲ့စိတ်ကိုဖြစ်နေတော့ပဲ။တိမာမိလိုက်တယ်။ဒါကြောင့်ဒီစိတ်ကလည်းလက်မှမလို့ရှိရနော်။ရှေ့လို့ပြီးတော့မလားဖို့တွေဘဝပြီးတော့ဒုက္ခတွေ မပြီးတော့ဘူးပြောဘူးအကြောင်းမြင်ရှိကြလားမရှိကြလားအကြောင်းမြင်ရှိဘူးအဲ့လိုသိရရင်ကြီးတာချက်ချင်းပဲသိတယ်အဲ့ဒီတော့သိတယ်မှာကြတာအဲ့ဒီနှစ်ပတ်ပတ်မဲ့တဲ့စိတ်ကိုသူရှုတယ်ဆက်တဲ့ဘာနဲ့ဘာနဲ့ဘာနဲ့ဘာနဲ့ဘာနဲ့ဘာနဲ့ဘာနဲ့ဘာနဲ့ဒီအမစိတ်ကိုလောကကိုထပ်ထပ်ပါရှိတယ်။ဘုရားမပြတ်တဲ့အာနာရအချိန်တော့ ဘယ်တော့မှသိမသေးတာပါဘူးသူကဆိုအဲ့ဒီမှာဒီဘက်ကလည်းမလဲဒီဘက်ကဘာမှမလာဘူးကြည့်တာပဲရှိတယ်အဲ့ဒီမှာကမှကမှတ်တဲ့တမ်းလိုက်ပေါ်တယ်တမတ်တဲ့တမတ်တဲ့တမတ်ရှိတယ်ရှိရင်ရှိရင်ရှိရင်နဲ့ရှိတဲ့အာသာရှိတဲ့အာသာလည်းမပြတ်နှစ်သက်တဲ့စိတ်ဖြစ်ပေါ်လာလိုက်တော့လည်းဖြစ်လာလိုက်တော့လည်းဖြစ်လာလိုက်တော့လည်းဘာဖြစ်ဒီလိုရမှာကြတာအဲ့ဒီတော့ပြည်ပြီးတဲ့ဆိုရင် ဆိုတော့အယူအဆပုဂ္ဂိုလ်ကတော့ဘယ်လိုမျိုးရှိတော့အဲ့ဒီမှာပြုပြီးနေတာဘုရားကလည်းစိတ်လေးပဲသူ့ကိုရှုနေတဲ့စိတ်လေးပဲဒီစိတ်နဲ့စိတ်ဘယ်လိုဖြစ်နေတာလဲသိတယ်အဲ့ဒီစိတ်ကလေးနဲ့စိတ်ကလေးကဘုရားပတ်လို့တဲ့စိတ်လေးတော့ဖြစ်ပေါ်ဖြစ်ပေါ်လာပြီးကြောက်ကြောက်ပါတယ်ရှုတဲ့စိတ်လည်းဖြစ်ပေါ်ဖြစ်ပေါ်ပြီးကြောက်ကြောက်ပါတယ်ဒါသိရအောင်အနိစ္စဟုတ်တော့အဘာဝနာအနိစ္စဖြစ်ပေါ်လာပြီးမှကြောက်ကြောက်သွားခြင်းကမမြဲတဲ့အနိစ္စသဘောပဲဟောသိတယ် လိုမျိုးအမှန်တရားတက်တာကဒီဒီဒီနဲ့လည်းမဟာစကားတော့ထင်ရှားသူသိအနိစ္စတော့သိပြီပဲလေအနိစ္စမျိုးဒုက္ခလည်းမနာလည်းအနတ္တလည်းဖြစ်နေတာပဲအနိစ္စမျိုးဒုက္ခပဲအနတ္တလည်းမြင်နေပြီအမေရတာသိပြီပဲလေအမေမျိုးကစိတ်ကနေတဲ့သဘာဝဒုက္ခကိုလည်းသိရဲ့ဒါကြောင့်ပုဂ္ဂိုလ်ကတော့အတ္တဟောဒီဖြစ်ပြီးတဲ့သဘာဝဖြစ်တယ်လို့ကအနတ္တတော့လည်းသိ ရဲ့မိဘဒုက္ခမှာတာဒီတတ်တဲ့စိတ်ကိုရှင်းရှင်းပြရတာသိနေရတဲ့အခါကျတော့တရားရဲ့တရားမှလည်းဒီလိုပဲအမှန်တရားမှတ်တာပဲအကျပဲလို့ဉာဏ်နဲ့မှသိနေရတာချက်ချင်းနဲ့မဉဏ်လေးကိုပုံဉာဏ်လေးနဲ့ရပြီးတော့သိက္ခာပုဒ်ကဖြစ်ပါတယ်အဲ့ဒီနေရာနော်ဒီနေရာတော့ဖြစ်တာကတော့လည်းလည်းပဲလာမင်းနာရပြီးတော့အဲ့ဒီနေရာကနေပြီးတော့သိက္ခာပုဒ်ရဲ့ဆရာဖြစ်တဲ့ရှိမှန်တာ ဆုံးမကဘာဘာနာမရမဘာလို့ဘာဘိညာဉ်နဲ့ကြောက်သွားတယ်စိတ်ညနာနာရညနာမှန်တိလို့ရှိမှလို့ပယ်တဲ့အခါကျတော့ပယ်လို့ရလို့ရရောဓမ္မလာလည်းနဲ့အလိုက်တဲ့ကအမတ်တဉာဏ်နဲ့တက်တက်ထင်ထင်သိနေလို့မင်းကဘုရားပြီးခိုက်ပါတယ် စိတ်အနေမျိုးကိုရှော်သေးတဲ့ဒီပဲမကောင်းဘူးလားဆရာကောင်းတယ်ရှော်သေးတဲ့ဒီမှာကြောင့်မလို့နေ့စဉ်စိတ်ဆိုးစိတ်မျိုးကိုရှော်သေးပြရမည်ဟုတ်ပြီလားအခဏတော့ရတာစိတ်အနေမျိုးကိုအနေမျိုးမှမပြီး ယုံသေးမှုတွေများရှိနေသလားမှတ်တွေများရှိနေသလားဝတ်ဆံတွေများရှိနေသလားအတန်းကောင်းလက်သက်တွေများရှိနေသလားလို့အာမန်မကြည့်ရဘူးလားကြည့်ရတယ်ဘယ်မှာမှကြည့်တယ်လဲအဲ့ဒီအာမန်ကြည့်ရင်တော့ဘာကောပတ်ကားတော့ဘာလို့မကြည့်ဘူးလားရုပ်ပါတော့မကြည့်ဘူးလားဟုတ်လားအဲ့ဒီရုပ်ကိုရုပ်ကိုအဲ့ဒါကိုတော့ကြည့်တယ်ခဏခဏ တ်ကြတာမကြည့်ဘူးမေ့တာအဲကြည့်တဲ့အာရသိတာတော့ဒါအမေအဝဲအပန်းပဲရှိတယ်မဲ့ပြောက်ဆင်းပြောက်ရှိတယ်ဆိုတော့ဒီမကြည့်တဲ့စိတ်ကြတာမသိနေမှနေတာဒီစနေတာသိနေတယ်မသိဘူးမသိဘူးလည်းပြင်မှာကောင်းတာတွေလောက်ပြီးမှာမကောင်းတာတွေလောက်ပြီးမှာမကောင်းတာလောက်ပြီးတာပဲအဲ့ဒါကြောင့်သူ့ကိုသူ့ရဲ့သိရေးကြည့်တယ်ဟာသာသနာ့ကြီးလေးကိုပေါ့ပြောင်းလဲပြည့်တယ်ပါပလာမလာရဲ့ နိဗ္ဗာန်မလို့ပြည့်စုံသေးသည်ဝင်ချေမဲ့ပြောင်းဝေသံတော့တယ်ဒီဘာတန်လို့ကိုယ်စိတ်ကိုစေတိတ်တရားပမာလာပဲအဲ့ဒီအမျိုးကြီးတွေတက်ရောက်လို့ရှိပြီလို့ပြောရင်စိတ်မတုတ်ဘူးလားဆိုတော့လည်းမတရားတဲ့ဒီလိုဆိုလို့ရှိရင်ထောက်တတ်တယ်ဟုတ်တယ်ဒါကြတော့ကြောက်ပြီးကြလိုက်တာအလားပြတ်ပါသေးတယ်နော် ဆိုတာအလားပြန်လာဆိုတော့သိကြတာအလားပြန်လာဆိုပြီးရတာမဆိုမဆိုတာအလားပြန်လာဆိုတော့မလားမသိလို့ဟုတ်လားမလားတာသိလို့ပြန်လာအလားပြန်လာလို့မှာတော့ခုကမလားတာမသိပဲဖြစ်နေတယ်မောင်ကိုကြည်လင်းကိုမောင်ကြောင်းအင်းတဲ့ရူပါနာမဝိနိဗ္ဗာန်ပရိသိသိသေးရင်သေးမပြောင်းဓမ္မနဲ့ဘုရားတင်ခုအကျေကိုသိသိသေးကြပမာလာကို မြတ်စွာဘုရားဟောညွှန်ပြသည်ဓမ္မစီမံကိမုံပြေဝဲဒီမှာမြတ်စွာဟောကြတဲ့တရားတော်သူတို့ကျိုးမုံပြေမှာတက်တက်တဲ့ကိုတင်ပြလိုက်ပါဟုတ်လားတရားတော်နဲ့ရှင်ပြီးရှင်ပြီးလိုက်ပြီဆိုလို့ရှိရင်ငါစိတ်ဟာတရားတော်သဘောတရားကိုဖြစ်သိနေကြလားဟဲ့မြင်မ်းနေကြလားဟဲ့မသိနေဘူးလားပြီးတယ်မြတ်စွာဘုရားဟောညွှန်ပြသည်ဓမ္မစီလင်ကြီး မုံပြင်ဝဲတရားသူတော်ရှင်မုံမှန်နော်ဓမ္မကြီးလည်းမြေမုံပြင်ဝဲတင့်တယ်မနာစိတ်အလားဝေပညာမယွေတင်သူလေးတော်စိတ်စိတ်လှမလားသူလေးတာအဲ့ဒီသင်မတဲ့သူလေးတာမေရောညပါဘယ်အားမဆုံးမေညာမယွေတင်သူလေးတော်မြေကြီးကြီးလို့တွေ့တဲ့ဒီတော့အဲ့ဒါတော့စိတ်ကိုသိလို့မလို့ဥပ္ပတိလေးလာခေါ်တဲ့ စိတ်ကိုမြင်နိုင်တဲ့ဒေါသတွေဒေါသတွေမာနတွေအိတ်သားမှုပရိယာတွေဆိုတဲ့မြင်နိုင်တဲ့တရားတွေစိတ်မှာညှိကပ်နေတာတွေ့ပြီဆိုလို့ရှိရင်တော့တဲ့ပယ်ပါတော့ပယ်ရဲ့အကျိုးများမလားမပယ်ရဲ့အကျိုးများမလားပယ်ရဲ့အကျိုးများမယ်တဲ့ပယ်တဲ့နည်းကို6နည်းလို့ခွန်ကြီးတို့သတ်မှတ်ပေးတာတဲ့ဒါကလည်းအခုအကျဉ်းချုပ်အားဖြင့်နှစ်နည်းလို့ခွန်ကြီးပြောတာ နံပါတ်၁ကဆင်ခြင်ဆုံးကပြောနေပြီးတော့ပယ်ပါနံပါတ်၁ကရှုမှတ်ပြီးတော့ပယ်ဒါလည်းအလွယ်ဆုံးပဲသေဘောနနာသက္ကလာကိုမိညာမရွေဒင်ပုစေလာမြုပ်ကြည့်လေတွေ့တဲ့ဒီတော့၆ထွေနေဖြင့်ပျောက်စေမဲ့မှမလက်မကြတဲ့ခန္ဓာရင်းချမ်းသာတော်လိမ့်မှန်ကြသည်ဟုတ်ကလားသေတိုင်းရှင်ကြည်လေ ရေမုံပြေဝဲသင်္ဘေရူပလမလာရေမိညမရေသိသိသိရေရင်သေးဖက်ပြောင်း ကျွန်းပြီးတော့ဖြစ်သေးပါတရားမှန်ပေါ်မှာကျွန်းပြီးဖြစ်သေးပါမြို့ညမရွေးတင်စစ်သေးလားမြေကိုကြည့်လေဒီတော့ဒီတော့သောက်သွေးမိတဲ့ရောက်သွေးတဲ့မှာမလဲမကြားသင်္ခန္ဓာဤသံဃာဖို့လိုက်မှန်ပါ သည် တိဓမ္မကြည်လင်သေမုံပြေဝဲသင်္ကေမနာစိတ်အလားဟုသိညမရေသင်္ကေသေလောမြေကြီးလေ လည်းမကြားသင်္ခါတာဒီသံဃာဖို့လိမ္မာတာဒီအဲ့ဒါ